အဆုံးမသာသနာတော်မှာမုတ်ချပြုလုပ်ရမယ့်ကောင်းမှုကုသိုလ်အကြံမြင်အကျဉ်းချုပ်အားဖြင့်သုံးပါးရှိတယ်ဒါနသီလဘာဝနာဒါနစွန့်နိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်းသီလ ကိုယ်နဲ့စိတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများ အထောက်ခြင်းအဲ့ဒီကောင်းမှုကုသိုလ်၃မျိုးအကြောင်းညီညွတ်တယ်လို့ပြုရတယ်ဒါနအကြောင်းညီညွတ်တဲ့အခါဒါနပြုသီလအကြောင်းညီညွတ်တဲ့အခါသီလဆောက်တည် ဘာဝနာအကြောင်းညညွတ်တဲ့အခါဘာဝနာပွားများအထုပ်ယံဖယံခါမှာမိမိကိုယ်တိုင်ဒီကောင်းမှုကုသိုလ်တွေမပြုနိုင်တဲ့အခါမှာသူတို့ဘာတွေကောင်းမှုကုသိုလ်တွေပြည့်ရအောင်ပြုခွင့်ရအောင်ကုညီရတယ်တိုက်တွန်းရဒါနပြုနိုင်အောင်ကုညီရတိုက်တွန်းရသီလဆောက်တည်ဆောင်ထိန်နိုင်အောင်ကုညီရတိုက်တွန်းရ ဘာဝနာတရားပွားများအထောက်နိုင်အောင်ကုညီရတိုက်တွန်းရတယ်အဲဒါလို့ဆိုလို့ရှိရင်လည်းပဲကုသိုလ်ဖြစ်တာပဲတဲ့ကျမ်းဂန်ကဆိုတယ်ဒါနပြုတဲ့အခါမှာမိမိသာဒါနပြုပြီးတော့သူတို့ဘာဒါနပြုအောင်မတိုက်တွန်းရင်တဲ့ဒါန စေတနာရဲ့အကျိုးတရားအနေနဲ့မိမိမှာပစ္စည်းဥစ္စာ ပြည့်ပြည့်စုံစုံမကြောက်မကြမတောင့်မတချမ်းချမ်းသာသာနေရထိုင်ရတယ်သို့တော်လည်းသူတစ်ပါးကိုမတိုက်တွန်းတဲ့အတွက်တိုက်တွန်းတဲ့ကုသိုလ်စေတနာမဖြစ်လို့အချွေအရံတော့မရှိဘူးတဲ့အချွေအရံမများဘူး မိမိဒါနပြုသလိုသူတစ်ပါးဒါနပြုအောင်တိုက်တွန်းမှပဲအချွေရများတယ်မိမိလည်းဒါနပြုတယ်သူတစ်ပါးကိုလည်းဒါနပြုအောင်တိုက်တွန်းတယ်ဆိုလို့ရှိရင်မိမိမှာပစ္စည်းဥစ္စာပြည်စုံတယ်ပြည်စုံသလိုပဲအချွေရများတယ်အချွေရဆိုတာအတိုင်းဝဲအပေါင်းဖော်ပေါ့မတိုက်တွန်းမှုဆိုလို့ရှိရင်တော့မိမိမှာသာပစ္စည်းဥစ္စာပြည်စုံတယ်အချွေရအတိုင်းဝိုင်း မပြည့်စုံဘူးမပေါ်များဘူးတဲ့အဲဒါကြောင့်မိမိလည်းပြုရတယ်တဲ့သူတို့ဘာကိုလည်းပဲတိုက်တွန်းရတယ်တဲ့ဒါနပြုရမှအဲ့ဒါလိုဖြစ်တယ်လို့သီလစောင့်တည်ရမှလည်းမိမိကိုယ်တိုင်သီလစောင့်တည်စောင့်ထိန်သူတို့ဘာတွေသီလစောင့်တည်စောင့်ထိန်နိုင်အောင်လည်းတတ်နိုင်သမျှတိုက်တွန်းရတယ် ထို့တူပဲဘာဝနာတရားပွားများအထုတ်တဲ့အခါမှာလဲမိမိကိုယ်တိုင်လည်းပဲလောဘဒေါသမောဟအငြိအကျိအငြိမဲတရားတွေတဖြည်းဖြည်းမိမိစိတ်အစဉ်ကဖြူစင်းသွားအောင်သမထဘာဝနာဝိပဿနာဘာဝနာတွေပွားများအထုတ်ရတယ်အဲ့ဒါလိုပဲသူတစ်ပါးတွေအထုတ်နိုင်အောင်လဲတိုက်တွန်းရတယ်ဒီတော့အဲ့ဒီသုံးမျိုးမှာဒါနပြုတဲ့အခါဒါနပြုတယ်ဆိုတာ စွမ်းကံလူဒန်းနဲ့မရှိစင်ရလက်တဲ့လူတွေထမင်းဘေကံကျွေးမွေးပြည့်စုံတယ်ဒါဒါနအဲ့လိုပြုတဲ့အခါမှာများသောအားဖြင့်အကြောင်းရှာရှာပြီးတော့ဒါနပြုကြတယ်တဲ့အကြောင်းတစုံတရာအကြောင်းပြုပြီးဒါနပြုကြတယ်အကြောင်းတစုံတရာရှာဒါနပြုတော့ဒါနပြုစရာအကြောင်းလေးနဲ့ဆိုတော့စိတ်ကပို့ပြီးတော့လေးနဲ့တဲ့သဘောပေါ့လေ ယံကိဉ္စာရမဏံဓတ္တဝဒစ္ဆာဒါနာအမစ္စရိယံကိဉ္စာရမဏံကတ္တဝဒစ္ဆာဒါနာအမစ္စရိအမစ္စရိနှမျောတွန့်တို့မှု မရှိ၍ဒါနစေတနာအာကောင်းသောပုဂ္ဂိုလ်သည်ယံကိဉ္စာရမဏံကတ္တဝတစုံတစ်ခုကိုလှူစရာအကြောင်းပြုပြီးတော့ဒါနာလှူကိုဒစ္စာပိတ်လှူ၏လှူစရာအကြောင်းရှာပြီးလှူတယ်တဲ့ လူလိုတဲ့ပုဂ္ဂိုလ်များဒါနစေတနာရှိတဲ့ပုဂ္ဂိုလ်များမွေးနေ့အကြောင်းပြုပြီးတော့လှူတယ်မိမိမွေးနေ့အကြောင်းပြုပြီးလှူတယ်မိမိမိဘမွေးနေ့အကြောင်းပြုပြီးလှူတယ်ထို့အတူပဲတစုံတရာတစုံတယောက်ရှေးရှေးကပျက်စီးသွားတဲ့ဆုံးမသွားတဲ့ပုံကိုယ်တွေကိုရည်စူးပြီးလှူတဲ့အစိုက်တွေဖြင့်အကြောင်းရှာရှာလှူကြတယ်အိမ်သစ်တက်တဲ့အခါလဲလှူကြအလုတ်တဲ့အကင်တဲ့ တက်တက်ပြောင်းတဲ့အခါမှလည်းလူကြတယ်အလုတ်သေးအကင်သေးကဥဥဆုံးရတဲ့ဝတ္ထုကြေးငွေနဲ့ကြေးငွေကိုအသုံးပြုပြီးတော့လည်းလှူကြတယ်အဲလိုအကြောင်းရှာရှာပြီးလှူကြတယ်အဲလိုအကြောင်းရှာပြီးလှူတာထဲမှာ အများဆုံးလှူကြတာကတော့မိမိရင်၌ဖြစ်သောသာယရဏသာသနာအမွေခံစေဖို့သာသနာတော်တဲ့သွတ်သွင်းချင်းမြင့်ခြင်းကိုအကြောင်းပြုပြီးတော့ မိမိရဲ့၌ဖြစ်တဲ့သမီးယရနာရှင်ပါဥပုသ္တိလဆောက်တည်ပြီးတော့ဆောက်တည်စေပြီးတော့သီလရှင်ဖြစ်သူသွင်းချီးမြှင့်တဲ့ကုသိုလ်ဒါကိုအကြောင်းပြုပြီးတော့ဆွမ်းခဲပွဲဘောစိန်ချွချင်းရတာဆက်ကလူတန်းကြတယ်သင်္ကန်းဆိုင်တဲ့လူဝဝတ္ထုစုစုလူတန်းကြတယ်များသောအားဖြင့်အဲ့ဒီအကြောင်းနဲ့အကြောင်းချပြီးပြုကြတယ်ရှင်ပြုတယ်ဆိုတာလူရာတဏ္ဍာကိုရှင်ပြုတာခေါ်တာမဟုတ်ပါဘူး မိမိရဲ့သားကို ရှင်သာမဏေဖြစ်အောင်ဆရာထမအနှံပြီးတော့သင်္ကန်းဝတ်တရဏဂုံဆောက်တည်ဈေးပြီးတော့ကိုရင်ဝတ်ပေးတာကို ရှင်ပြုတယ်ခေါ်တာပါ။ကျန်တဲ့လူရာဒါနတွေကတော့ရှင်ပြုတာမဟုတ်ပါဘူးဒါနပဲ။အဲ့ဒီဒါနဟာရှင်ပြုကိုအကြောင်းပြုပြီးတော့ရှင်သာမဏေအဖြစ်သွင်းချင်းမြင့်မှုကိုအကြောင်းပြုပြီးတော့ပြုလုပ်တဲ့ဒါနဖြစ်တဲ့အတွက် ပိုးပြီးမိမိမှာဒါနစေတနာထက်သန်အားကောင်းစေတနာထက်သန်အားကောင်းရင်ထက်သန်အားကောင်းတော့အကျိုးကြီးမှတယ်မြန်မာစကားပြောကြတာလေညောင်စေးလောက်လူတော်လည်းပဲစေတနာကအားကောင်းလို့ရှိရင်ညောင်မင်းကြီးလောက်အကျိုးပေးတယ်ဆိုစေတနာထက်သန်အားကောင်းမှုပေါ်မှာမူတည်ပြီးတော့အကျိုးကြီးမှကြီးမှစေကြီးမှတဲ့အကျိုးကိုရရှိတယ်ဒါကြောင့် ရှင်ပြုတဲ့အခါယဟန်ပြုတဲ့အခါသီလရှင်ဝတ်တဲ့အခါရှင်ပြုယဟန်ပြုသီလရှင်ဝတ်ခြင်းကိုအကြောင်းပြုပြီးတော့ဒါနကုသိုလ်ပြုကြတယ်ဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါသေနာသနာအသုံးဆောင်စရှိသည်လှူဒန်းကြတယ်အဲဒါလို့လှူဒန်းတဲ့အခါကျတော့ဒါနနဲ့သီလကအညမညအချင်းချင်းအကျိုးပြုတယ် လို့အကျိုးပြုတယ်လဲလို့ဆိုတော့ရှင်သာမဏေဝတ်ပေတာရှင်သာမဏေ7ပါးသီလစောက်ထီစောင့်ထိန်ပြီးတော့သီလအကျင့်တွေကျင့်ဖို့ဖြစ်နိုင်ရင်တမာရီပညာအကျင့်တွေကျင့်ဖို့ထို့တူပဲယဟန်ပြုတာတော့လည်းပဲယဟန်တော်တို့ရဲ့သီလအကျင့်တွေကျင့်ဖို့သီလရှင်ဝတ်ပြန်တော့လည်းပဲသီလရှင်တို့ရဲ့သီလအကျင့်တွေကျင့်ဖို့ရှင်ပါသီလအဲ့ဒီရည်ရွယ်ချက်နဲ့ရှင်သာမဏေဖြစ် ယဟန်အဖြစ်သီလရှင် ဖြစ်သွသွင်းချီးမြှင့်ရတာဆိုတော့အဲ့ဒီသီလအကြောင်းပြုပြီးတော့အခုပြောခဲ့သလိုဒါနပြုဖြစ်တယ်ဒါဟာသီလကဒါနကိုကျေစုပြုတာတခါအဲ့ဒါလို့ဒါနပြုတဲ့အခါကျတော့ဒါနတက်တက်မပြုဘဲနဲ့အလှရှင်တွေကိုယ်တိုင်သီလဆောက်တည်ကြပြန်တယ်ငါးပါးသီလနိုင်တော့ငါးပါးသီလရှစ်ပါးသီလနိုင်တော့ရှစ်ပါးသီလ သီလဆောက်တည်ခြင်းအပြင်ကိုနှုတ်အပြည့်ကင်းစင်ကြယ်တယ်ကိုနဲ့နှုတ်အပြည့်ကင်းစင်ကြယ်တယ်သီလဆိုတာကိုနဲ့နှုတ်အပြည့်မကင်းအပြည့်ကင်းအောင်စင်ကြယ်အောင်ဆောင်စည်းထိန်းသိမ်းရကာယကံကိုအပြုမှုအပြည့်မကင်းတာမပြုမိအောင်ဆောင်စည်းထိန်းသိမ်းတယ်ဝစီကနှုတ်ပြောဆိုအပြည့်မကင်းတာမပြောမိအောင်ဆောင်စည်းထိန်းသိမ်းတယ်အဲ့ဒါသီလဒီတော့ဒါနပြုတဲ့အခါ သီလဆောက်တည်စောင့်ထိန်မှုပြုကြတယ်ဒီတော့အဲ့ဒီအလှရှင် သီလဆောက်တည်စောင့်ထိန်တာဘာကြောင့်စောင့်ထိန်တာလဲဆိုတော့အဲ့ဒီဒါနပြုတဲ့အတွက်ပဲစောင့်ထိန်တာဆိုတော့ဒါနပြုခြင်းကအကြောင်းတရားသီလဆောက်တည်မိခြင်းကအကျိုးတရားတခါအဲ့ဒီသီလကအလှရှင်ပြုတဲ့ဒါနကို ပြန်ပြီးတော့အကျိုးကျေးဇူးပြုပြန်တယ်ဘယ်လိုလဲဆိုတော့ စင်ကြယ်သောသီလမှာအခြေခံပြီးတော့ပစ္စည်းလေးပါလှူဒါန်းတော့စွမ်းလှူဒါန်းတယ်သင်္ကန်းလှူဒါန်းတယ်ဒေနာသနာအသုံးဆောင်လှူဒါန်းတယ်ဆေးပစ္စည်းလှူဒါန်းတယ်အဲ့ဒါလိုလှူဒါန်းတဲ့အခါကျတော့မိမိသီလကစင်ကြယ်နေစေအခါမှာလှူဒါန်းတဲ့အတွက်ထက်သန်တဲ့ဒါနစေတနာကိုစင်ကြယ်တဲ့သီလကဥပနိဒယပကတုပနိဒယတတ္တိအနေနဲ့အကျိုးကျေးဇူးပြုတော့ စင်ကြယ်တဲ့သီလပေါ်အခြေတဲလှူတဲ့အဲ့ဒီအလှူဟာကြီးမားတဲ့အကျိုးကိုပေးပြန်တယ်အဲ့ဒီနည်းအပြင်ဒါနနဲ့သီလဟာအပြန်ပြန်အလှန်လှန်အကျိုးကျေးဇူးပြုဒါကြောင့်ဒါနပြုတဲ့အခါသီလဆောက်တည်ရတယ်သီလဆောက်တည်တဲ့အခါကျတော့လဲဒါနပြုကြပြန်တယ်ဟောဥပုတ်တယ်ဥပုတ်နေမလို့ကျောင်းကဖျားသွားပြီးတော့၈ပါးဥပုတ်သီလခံယူဆောက်တည်တယ်ဆို ဗုဒ္ဓဘာသာဝင်မြန်မာတို့ထုံတန်းစင်လာအရာကြောင်းသွားပြီးတော့လက်အုပ်ချီပြီးသီလပေးတော်မူပါဖေဟာဆိုပြီးရှင်ဘာသီလတိခါဘုတ်ဆောက်တီယုံမျှလေးမဟုတ်ဘူးသွားရဲကလက်ထဲမှာဘာပါတော့အဲလူဝတ္ထုမပါဘူးလားအဲတောဘက်မှာဆိုလို့ရှိရင်အ ਨੇ ဆုံးဆန်လေးတော့မပါဘူးလားဆွမ်းဆန်လေးတော့ပါတာပဲအဲတော့ သီလဥပုပ်သီလဆောက်တည်သွားတဲ့အခါတို့သီလဆောက်တည်ဆောက်တည်တဲ့သီလဘောအခြေခံပြီးတော့တတ်နိုင်သမျှဒါနပြုရင်ဒီဒါနဟာကြီးမားတဲ့အကျိုးကိုပေးတယ်လို့သဘောပေါက်တဲ့အတွက်ဥပုပ်သီလဆောက်တည်ဖို့ရသွားတဲ့အခါဒါနပါပြုနိုင်အောင်အ ਨੇ ဆုံးဆံကလေးဖြစ်ဖြစ်ဆံဆံကလေးဖြစ်ဖြစ်ယူသွားကြတယ်အဲတတ်နိုင်တယ်ဆိုလို့ရှိရင်တော့တတိဝလံမုံခဲပွဲအစာရည်တွေလှူဒန်းကြတယ် တချို့ကြတော့လည်းပဲဥပုသ္ဆောင်သွားဖို့ရအတွက်အိမ်ကထမင်းဟင်းချက်သွားပြီးတော့သီလဆောက်တည်ပြီးတဲ့အခါမြတ်စွာဘုရားကိုလည်းဆွန့်ကပ်တယ်။ကျောင်းကဘုန်းကြီးတန်ခါများကိုလည်းဆွန့်ကပ်တယ်။အဲ့ဒါတန်ခါများစီဆွန့်ကပ်ပြီးတဲ့အခါကျတော့မှမိမိတို့ဥပုသ္တေနေမလွဲခဲ့။မမလွဲခဲ့စားကြတောက်ကြ။အဲ့ဒါလို့ဆိုတော့သွန်ဒါနပါဖြစ်။အဲ့ဒီသွန်ဒါနကလည်းသီလဆောက်တည်ပြီးသီလဆောင်ထိတ်နေတဲ့အချိန်မှာ ပြုတဲ့ဒါနဖြစ်တဲ့အတွက်စင်ကြယ်တဲ့သီလကဥပနိဒယသတ္တိနဲ့ကျေစုပြုလို့ဒီဒါနစေတနာဟာကြီးမားသောအကျိုးကိုပေးတယ်အဲ့ဒီနေ့အချင်းဒါနနဲ့သီလအပြည့်အမြန်လှန်လှန်အကျိုးပေးကြဒီမြို့စီမှာလည်းပဲဥပုသ်ဆောင်လာတဲ့အခါကျတော့တချို့ကြတော့ဆွမ်းဇန်တော်အလှူအနေနဲ့ နဝကာမဝတ္ထုယူလာပြီးတော့လူတိုင်းညတချို့ကြတော့လည်းပဲအဲ့ဒါလိုလူတိုင်းရတာစိတ်ထဲမှာပေါ့တယ်လို့ထင်တော့လေးလေးနက်နက်လူတိုင်းညတော့ဆွမ်းခဲပွဲယူလာပြီးလူတိုင်းနဲ့ဥပုသ်ဆောင်ရင်ဒါမှမဟုတ်ဘူးဆိုလို့ရှိရင်ထူးထူးခြားခြားမုံခဲပွဲတွေယူပြီးလူတိုင်းနဲ့ဓမ္မမဟုတ်ဘူးဆိုလို့ရှိရင်ထူးထူးခြားခြားသီသီဝလံယူခဲ့ပြီးတော့ဥပုသ်ဆောင်တဲ့အခါမှာလူတိုင်းနဲ့အဲ့ဒါဟာရည်ရွယ်ချက်က ဥပုသ္သူလသီလစောင့်ထိန်နဲ့စောင့်ထိန်နေတဲ့အခါမှာမိမိရဲ့သီလတွေစင်ကြဲနေလို့စင်ကြဲနေတဲ့သီလကိုအခြေတဲပြီးတော့လှူဒန်းရတဲ့ဒါနဟာမွန်မြတ်တယ်ကြီးမားတဲ့အကျိုးကိုပေးတယ်ဆိုတဲ့သဘောနားလည်သဘောပေါက်လို့အဲ့ဒီရည်ရွယ်ချက်နဲ့လှူဒန်းကြတယ်ဤနည်းအားဖြင့်ဒါနနဲ့သီလဟာအပြန်အလှန်အကျိုးကျေးဇူးပြုတယ်။ဒါကြောင့်ဒီကနေ့လည်းပဲ မိမိတို့ယင်၌ဖြစ်တဲ့သားဆေဘာသီလခံယူဆောက်တည်ပြီးသီလအကျင့်ကျင့်စေဖို့အ ਨੇ ဆုံးဖြစ်နိုင်ရင်တမာရီပညာအကျင့်ကျင့်စေဖို့မိမိတို့ယင်၌ဖြစ်တဲ့သမီးယရဏ၈ပါးဥပုသ်သီလခံယူပြီးတော့သီလအကျင့်ကျင့်စေဖို့ဖြစ်နိုင်ရင်တမာရီပညာအကျင့်ကျင့်စေဖို့အဲ့ဒီရည်ရွယ်ချက်နဲ့သာသနာ့ဘောင်သွသွင်းချီးမြှင့်တော့သားများသမီးများ သီလအကျင့်ကျင့်ခြင်းအကြောင်းပြုပြီးတော့မိမိတို့ဒါနပြုဖြစ်တယ်ဆွမ်းသင်္ကန်းကျောင်းစေပစ္စည်းလေးပါလှူဖြစ်တယ်ဒီနေ့ဆိုလို့ရှိရင်အာယုံစွမ်းနေစွမ်းလှူဒန်းတယ်ထို့တူပဲချမ်းမြေ့သာအတွင်းမှာဆောက်လုပ်လက်တဖြစ်တဲ့အဲကျောင်းဆောင်ကိုလည်းပဲလှူဒန်းတယ်အဲ့ဒီအဲကျောင်းဆောင်ကအခုသုံးဒသံဃာဆောင်ရဲ့ရှေ့မှာရှိတဲ့ အခုတော့မန္တခေါ်ရမှာပေါ့လေအဲ့ဒါကိုတင်းတင်းတဲတဲတတ်တရရဖြစ်အောင် ပြုပြင်ပြီးအဲเจ้าဆောင်အနေနဲ့ဆောက်ဖို့အဲများလာတဲ့အခါကြလို့ရှိရင်ချမ်းချမ်းသာသာအဲ့ဒီထဲမှာနားနေဖို့ရှင်သာမဏေများသီလရှင်များသီလရှင်ကလေးများလည်းအဲ့ဒီထဲမှာဘုရားယဉ်ကျေးမှုစာပေတွေသင်ကြားဖို့တခါတရားအထုတ်နေတဲ့ ယောဂီများကိုလာပြီးတွေ့တဲ့ဆွေမျိုးညာတကာများလည်းပဲအဲ့ဒီထဲမှာစိတ်အေးလက်အေးတွေ့ဆုံဖို့အဲ့ဒါလိုအစိုက်ဒီဖြင့်အကျိုးများစွာ ဖြစ်ထွန်းစေတဲ့အဲ့ဒီအဲအကြောင်းဆောင်ကိုဒီကနေ့တသောသောအကြောင်းကိုလှူဒါန်းတယ်ဘုန်းကြီးလည်းလှူထားပါတယ်ဘုန်းကြီးလည်းအဲအကြောင်းဆောင်ကိုတသိန်းလှူထားတယ်အဲအကြောင်းဆောင်ကမဆနိုင်သေးတာကတော့ မိုးခါလည်းဖြစ်နေပြန်လက်သမားပြန်သမားလည်းမအားသေးလို့မိုးခါဖြစ်နေတော့မိုးခါမှာလှုပ်လိုက်တယ်ဆိုလို့ရှိရင်အပရိဒနေစရာမိုးရွာရဲ့နေရာမှမရှိ နေရာမရှိလို့ဒီမှာဆိုလို့ရှိရင် ဥပုပ်နေများမှာကြတော့ဥပုပ်တွေကလည်းများတာကိုဝါတွင်ဥပုပ်နေတယ်ဆိုလို့ရှိရင်အဲက150 200တခါ100 300အထိ ဥပုပ်သေးကလာကြတယ်အဲ့ဒီဥပုပ်သေးတွေအဲ့ဒီမှာဆွမ်းစားဖို့ထမင်းစားဖို့အတွက်အဲ့ဒီအောက်ပဲကျွေးရတယ်အဲ့ဒါကြောင့်အခုမလုံနိုင်နေပဲနဲ့မိုးကုံမှပဲစနိုင်မှာအဲစတဲ့အခါကျတော့တတရရဆိုကြပါစို့အုပ်အဲကြောင်းဆောင်အဲဒါတို့လုပ်ဖို့အစီအစဉ်ရှိပါတယ် အဲ့ဒီအဲเจ้าဆောင်ကိုတသောလှူဒါန်းတာဟာเจ้าအလှူပဲဒါကြောင့်ဒီနေ့ဆွမ်းလဲလှူတယ်သင်္ကန်းလဲလှူတယ်เจ้าလဲလှူတယ်ပစ္စည်း၃ပါးပစ္စည်းက၄ပါးရှိတာ၃ပါးလှူမိတပါးပဲရောက်တပါးတော့မလှူပြဘူးနဲ့တူတယ်ဟမ်ပါပါတယ်ဆေးပစ္စည်းအလှူလဲပါတယ်မဟုတ်လားအဖျော်ယမကလည်းဆေးပဲအဖျော်ယမကဟာဆေးပဲ အဖျော်ယမကတောက်တဲ့အခါမှာဥပုသေများရောယောဂီများရောရှင်သာမဏေများရောယဟန်တော်များရောဆာလောင်မွတ်သိချင်းဒီဟုသောယောဂဝေဒနာနှိပ်စက်လို့တောက်ရတယ်တဲ့ဟုတ်ကဲ့လားဘာကြောင့်တောက်ရဆာလောင်မွတ်သိချင်းဒီဟုသောယောဂဝေဒနာနှိပ်စက်လို့တောက်ရတယ်တဲ့ဒီလိုမဟုတ်ဘဲနဲ့ အရသာခံဖို့အပျော်မတော့ရဘူးအဲ့ဒါဝိနည်းဒေသနာတော်ကဟုတ်ကဲ့လားဘယ်လိုရည်ရွယ်ချက်နဲ့တော့ရလဲနဲမစားဘူးလားအချင်းချင်းစားတယ်အဲ့ဒါယောဂပဲတဲ့ကျန်ကကအဲ့ဒါယောဂပဲတဲ့အဲ့ဒီယောဂပျောက်ငြိမ်းအောင်ဘယ်စင်းနဲ့ကူရမလဲ အဖျော်ယမကဆေးနဲ့ကူတဲ့ဒါကြောင့်အဖျော်ယမကလှူတာလဲဆေးဆေးအင်္ဂလိပ်ဆေးတွေလှူတာလဲဆေးအလှူပဲเนาะဒါကြောင့်မလို့ကြောင်းသင်္ကန်းဆွမ်းသင်္ကန်းကြောင်းဆေးပစ္စည်းလေးပါအလှူစောင်းလှူတာတော့ဘယ်ထဲထဲဆေးလှူမဖြစ်ဘူးလားဟမ်စောင်းမချုံမဲနဲ့အေးရဲ့အေးမိပြီးတော့မဖြစ် မဖျားနိုင်ဘူးလားဖျားနိုင်တယ်စောင်းချုံပြီဆိုလို့ရှိရင်တော့အေးမိသေးလားအဲ့တော့ဆေးလူလည်းမပါဘူးလားပါနိုင်တယ်သို့တော့စောင်းကိုတော့သင်္ကားလှူခေါ်တယ်စောင်းတို့အယခင်တို့မျက်နှာသုတ်ဘွားတို့သူကတော့သင်္ကန်းလှူတယ်ပါတယ်သို့တော်လည်းပဲအခုပြောသလိုဆေးအလှူလည်းဟုတ်တယ်ဆေးလှူလည်းဟုတ်တယ်ဒါတော့ အဲ့ဒီလူတွေဒီကနေ့လူဒါနာခုနပြောတဲ့အတိုင်းမိမိတို့သားများသမီးများသာသနာ့ဘာဝင်ပြီးသီလအကျင့်နေကျင့်ပြီးတော့သီလဆောင်ထိန်မှုသာသနာတော်တွင်သင်းချင်းမြင့်ခြင်းဆိုတဲ့အကြောင်းကြောင့်လူတဲ့တခါအဲ့ဒါလို့လူတန်းမြန်တဲ့အခါကျတော့တခါမိမိတို့ကိုယ်တိုင်သီလခံယူဆောက်တည်ကြပြန်တယ် မိမိတို့ကိုယ်တိုင်သီလခံယူဆောက်တည်ကြတာဒါနအကြောင်းပြုပြီးတော့ဆောက်တည်ကြတာဒီလိုမဟုတ်လားဘယ်နဲ့တော့အလွရှင်နေသီလဆောက်တည်တာလေဒါနအကြောင်းပြုတာမဟုတ်ဘူးလားအဲဆွမ်းကလို့သီလဆောက်တည်တယ်သင်္ကန်းကလို့သင်္ကန်းသီလဆောက်တည်တယ်ဒီလိုမဟုတ်လားတခါသီလဆောက်တည်ပြီးတော့လှူဒန်းမြန်တဲ့အခါကျတော့သီလစင်ကြဲနေတော့လှူဒန်းရတဲ့ဒါနစေတနာနဲ့လှူဒန်းရတဲ့အလှူဟာဖြင့် မမွန်မြတ်ပေဘူးလားမွန်မြတ်တယ်ကျိုးမကြီးမားပေဘူးလားဒါကြောင့်မလို့တခါသီလကဒါနကို ပြန်ပြီးတော့အကျိုးပြုပြန်တယ်ဒီတော့ဒီလိုအကျိုးပြုစေနိုင်တဲ့အများအလားအကျိုးပြုနိုင်တဲ့ဒါနနဲ့သီလဟာအမြဲတမ်းတွဲလျက်ရှိရတယ်အဲဒါလို့ဆိုလို့ရှိရင် သီလအတွက်လည်းဒါနမှာအကျိုးကြီးမာတယ်ဒါနအတွက်လည်းသီလမှာအကျိုးကြီးမာတယ်ဒီသဘောတွေကစဉ်းစားဆင်ခြင်ကြည့်တယ်ဆိုလို့ရှိရင်သဘောပေါက်ပါတယ်အဲ့တော့မြတ်စွာဘုရားကတော့ဒါတွေသဘာဝကြကြဒီတိုင်းပဲဟောခဲ့တယ်ကိုကသဘာဝကြကြတွေးတာရင်ဘုရားဟောတဲ့ဒေသနာတော်နဲ့ကိုင်ကြီးလျက်အမြဲတမ်းပဲကုသိုလ်ကောင်းမှုတွေပြုနိုင်အဲ့တော့သီလ စင်ကြယ်တဲ့အခါမှာပြုတဲ့ဒီဒါနဟာမွန်မြတ်တဲ့အကျိုးကြီးမားတဲ့အကျိုးကိုပေးနိုင်တော့ဘလို့အကျိုးမျိုးကိုပေးနိုင်တယ်လဲဆိုတော့ပရိသတ်ကသိပြီးသားပါဟုတ်ဘူးလားသိပြီးသားမဟုတ်လားဟောဘယ်သူမှလည်းမပြောပါလားသိသေးဘူးလား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 ဟမ်ဟုတ်ကဲ့လားဒါနိစာတန္တရာခရီလံမပင်မမဲ့ရှင်လံကြည်သာလျှောက်ဖို့ရာနှင့်တန္တရာလွတ်လန်းရှိမြောမှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ဒါနကြောင့်ဘလို့အကျိုးတွေရနိုင်သလဲ သန္တရာခရီးထဲမှာတဘဝပြီးတဘဝခရီးသွားရတဲ့အခါမှာမပင်မပန်းချမ်းချမ်းသာသာနဲ့သွားနိုင်သည်ဆိုတာကပစ္စည်းဥစ္စာပြည့်ပြည့်စုံစုံနဲ့ဘဝခရီးလျှောက်ရသည်ဒါပြောတာမဟုတ်လားဘာကြောင့်တော့ဒါနကြောင့်ဟုတ်ကဲ့လားအဲ့ဒါကို ကျမ်းဂန်ကဝတ္တနိတိတာဒါနလို့ခေါ်တယ်ပါတယ်တော့အတိဘယ်က တဘဝတပည့်တဘဝမလွတ်သေးလို့မလို့ဖြစ်နေရတဲ့အချိန်မှာပြည့်ပြည့်စုံစုံနဲ့အကျိုးပေးတဲ့ဒါနာဟုတ်ကဲ့လားတန္တရာခရီးလမ်းမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနှင့်တန္တရာလွတ်လန်းရည်မြော်မှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လေနောက်ပြုဖို့ကတော့နောက်ဒါနကတော့ဘယ်ရွယ်ချက်နဲ့ပြုရတယ်လဲဆိုတော့ ကန္တရာဝစခန်းကလွတ်လန်းကိုရည်မှန်းပြီးတော့ပြုရသည်ဟုတ်တယ်မဟုတ်လားသန္တရာထဲမှာတဘဝပြီးတဘဝလဲနေရတာဟာရုပ်ဆင်းရဲနာမ်ဆင်းရဲကိုယ်ဆင်းရဲစိတ်ဆင်းရဲတွေနဲ့အမြဲတစေနှပန်းလုံးနေရတဲ့အတွက်ဒီဆင်းရဲတွေတော့မလိုချင်တော့ပါဘူးအဲ့ဒီဆင်းရဲတွေကလွတ်ချင်ပါတယ်ဒါကြောင့်မလို့အဲ့ဒီဆင်းရဲတွေက တဘဝပြီးတဘဝဖြစ်ရတဲ့ဝဆင်းရဲတွေကလွတ်မြောက်ရေးအတွက်ရည်မှန်းပြီးတော့ဒီဆွမ်းခဲပွဲဘောဇင်ချိုချင်းရတာအဖျားပြားနဲ့သင်္ကန်းကြောင်းစေပစ္စည်းလေးပါးကိုလှူဒန်းပါတယ်လို့ရည်ရွယ်ချက်ထားပြီးလှူရတယ်ဟုတ်တယ်မဟုတ်လားဒီတော့အဲ့ဒါလို့သန္တနာဝစခန်းကလွတ်လန်းကိုရည်မှန်းပြီးလှူဒန်းတဲ့ဒါနကဘာအကျိုးပေးတယ်လဲဆိုတော့သန္တရာဝတ်က လွတ်မြောက်ရေးသန္တရာဆင်းရဲငြိမ့်ပြီးတော့ချမ်းသာရရေးအတွက်အကြောင်းအထောက်အပံ့ပြုတယ်ဟုတ်ကဲ့လားအကြောင်းအထောက်ပံ့ပြုတယ်အဲ့ဒါလို့အကြောင်းအထောက်ပံ့ပြုယုံမဲလားတခြားအကျိုးကိုမရဘူးလားလို့ဆိုတော့မြန်မာစကားရှိတယ်မလားကျွဲကူးရေပါတဲ့ဟုတ်ကဲ့လားကျွဲကူးရေပါတဲ့ ချောင်းထဲကိုကျွဲဖြတ်ပြီးတော့ကူးလိုက်တဲ့အခါကျတော့ကျွဲလေလူအပ်တဲ့နေရာရောက်သွားတယ်ကျွဲနောက်ကဘာကပါသွားဟာရေရပါသွားတယ်အဲ့ဒါလိုပဲသန္တရာဝစခန်းကလွတ်လန်းကြီးမှန်းပြီးလှူဒန်းတဲ့ဒါနကြောင့်သန္တရာကလွတ်မြောက်ပြီးတော့နိဗ္ဗာန်ချမ်းသာရောက်ရေးအတွေ့အကြောင်းအထောက်ပံ့ပြုသလိုသန္တရာဝဘဝထဲမှာလည်းပဲ ပြည့်ပြည့်စုံစုံနဲ့နေရခြင်းဆိုတဲ့ဒီအကျိုးလည်းတပါးတယ်ရတယ်အဲ့ဒါစုမတောင်းဝဲနဲ့ရတဲ့အကျိုးစုမတောင်းဝဲနဲ့ဘာလို့ရတဲ့အကျိုးလဲဆိုအကြောင်းအကျိုးသဘာဝအားလျော်စွာရတာဒါကြောင့်မလို့ဆွမ်းလူတဲ့နေရာမှာဆိုမြတ်စွာဘုရားကအဲ့ဒီသဘောတိတိကျကျဟောခဲ့တယ်တိတိကျကျဟောခဲ့တယ်ဆွမ်းလူတဲ့ပုဂ္ဂိုလ်များဟာခွန်အားကိုလှူဒန်းတယ်လို့မြည်တယ်တဲ့ဒါကြောင့်ခွန်အားကြီးမားခြင်းအကျိုးရတယ် အသက်ကိုလှူဒန်းတယ်လို့မြည်တယ်ဒါကြောင့်အသက်ရှည်ခြင်းအကျိုးရတယ်တဲ့ချမ်းသာကိုလှူဒန်းတယ်လို့မြည်တယ်ဒါကြောင့်ချမ်းသာများခြင်းအကျိုးရတယ်တဲ့ဉာဏ်ပညာကိုလှူဒန်းတယ်လို့မြည်တဲ့အတွက်ဉာဏ်ပညာထက်မြက်ခြင်းအကျိုးလည်းရတယ်အဲ့ဒါဘာကြောင့်ရတာလဲဆိုတော့ကိုကဆုတောင်းလို့မဟုတ်ဘူးအကြောင်းအကျိုးသဘာဝအားလို့ဆိုတာရရတာကာမတရိခကဝိပါကခေါ်တယ် ကာမတရိခကဝိပါကဆိုတာမိမိအလုတ်နဲ့တူတဲ့အကျိုးကိုရတာကာမဆိုတာအလုတ်ပဲကောင်းတာလုပ်ရင်အဲ့ဒီကောင်းတာလုပ်တဲ့အလုတ်နဲ့တူတဲ့ကောင်းကျိုးကိုရမယ်မကောင်းတာလုပ်ရင်အဲ့ဒီမကောင်းတာလုပ်တဲ့အလုတ်နဲ့တူတဲ့မကောင်းကျိုးကိုရမယ်အဲ့တော့မိမိကဆွမ်းခဲပွဲပေါ်စဉ်ချွချင်းရတာလှူဒန်းနေမိမိမှာ အစားအသောက်ပြည့်စုံမယ်မိမိက သင်္ကန်းလှူဒါန်းတယ်ဆိုလို့ရှိရင်မိမိမှာအဝစာပြည့်စုံမယ်မိမိကကြောင်းလှူဒါန်းတယ်ဆိုလို့ရှိရင်မိမိမှာကြောင်းအေရနေရပြည့်စုံမယ်အဲ့ဒါကာမတရိခကဝိပါကသူအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးပဲကိုကဆူတောင်းနေရတာမဟုတ်ဘူးသို့တော့ဆူတောင်းပြီးတော့စိတ်ဥဒေချက်ထားလို့ရှိရင်တော့စိတ်ဥဒေချက်ထားရာကို ရနိုင်တာပေါ့ကိုကဆိုကြပါစို့ဒီကနေ့ပြုရတဲ့ဒီဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ ဖြစ်လျာရာဘဝတိုင်းမှာတဏ္ဍာက မလွတ်သေးသမျှဝိပဿနာတရားကို ကြိုးကြိုးစားစားကျင့်ကြံပွားများအားထုတ်နိုင်ရပါလို့ဤလို့စိတ်ဥဒေကျထားလိုက်ရဲ့ဒီဒါနကုသိုလ်ကဝိပဿနာပွားများရဲ့အတွက်အထောက်ပံ့ပြုကြရောဟုတ်တယ်မလားတချို့မှရှိတယ်မလားပစ္စည်းပစ္စည်းကပြည်ပြည်စုံစုံစားမကုန်တောက်မကုန်ရှိတယ်အဲ့ဒီရှိတယ်ရှိတဲ့ပစ္စည်းပဲတိုးဝအောင်ဆိုပြီးတော့ယင်းနှီးလိုက် ရလိုက်တခါနှပ်ပြီးနောက်ထပ်တိုးချဲ့လိုက်ရလိုက်ဒါပေမဲ့ဝိပဿနာပဲလှည့်ရလားမလှည့်တာဘာကြောင့်တော့ဒါနပြုစဉ်ကသူအဲ့ဒီရည်ရွယ်ချက်မပါခဲ့လို့ဟုတ်ကဲ့လားဒါနပြုစဉ်ကဝိပဿနာပွားများအထုတ်ဖို့ရုပ်သဘောနာမ်သဘောသိဖို့ရည်ရွယ်ချက်သူမပါခဲ့လို့သူစိတ်ကအဲ့ဒီမှာဥတည်ချက်မရှိဘူးဘာပဲရှိတယ်လဲဆိုပစ္စည်းပစ္စည်းကပြည့်စုံမှုပဲသူစိတ်က ဥဒေချက်ထားတော့ချမ်းမဲချမ်းသာတယ်တရားမသိဘူးချမ်းသာတယ်ဆိုတာပစ္စည်းဥစ္စာရှိတာပြောတာစိတ်ချမ်းသာကိုချမ်းသာတာဟုတ်ပါမလားမဟုတ်ဘူးစိတ်ချမ်းသာကိုချမ်းသာရှိတယ်ဆိုတာတရားသိမှချမ်းသာတာမဟုတ်လားတရားမသိရင်ကိုချမ်းသာစိတ်ချမ်းသာရှိပါမလားမရှိဘူးအဲ့တော့တရားသိရဲ့အတွက်တရားဘက်မှာမလှည့်ဘူးဆိုလို့ရှိရင်အဲ့ဒီ မီလီယနာဘီလီယနာကြီးတရားသိပါမလားမသိတော့ဘီလီယနာ မီလီယနာကဆင်းရဲခြင်းရဲ့အကြောင်းကြီးပဲဖြစ်မနေဘူးလားအဲမီလီယနာဖြစ်တဲ့တသန်းချမ်းသာတယ်ဆိုအဲ့ဒီတသန်းမဟုတ်သူဆင်းရဲမယ်သံမော1000ချမ်းသာတယ်ဆိုရင်သံမော1000မဟုတ်သူဆင်းရဲမယ်ဘာကြောင့်လဲတရားမသိလို့ဟုတ်တယ်မဟုတ်လားတရားမသိလို့အဲ့ဒါဘာကြောင့်သူတရားမသိတယ်လဲ သူစိတ်ကတရားပဲမလဲလို့ဥမလဲလို့ဘာကြောင့်သူတရားပဲစိတ်ဥမလဲသလဲစိတ်မလဲသလဲဒါနပြုစဉ်က သူစိတ်ကတရားဘက်ကိုဥတည်ပြီးတော့ဆုမတောင်းခဲ့တယ်လို့ဆုတောင်းတယ်ဆိုတာကိုယ်စိတ်ကိုကိုလိုချင်တဲ့ပဲဥတည်ထားတာမဟုတ်ပေဘူးလားဥပမာနတ်ဘဝရရဘာလို့ဤဆိုစိတ်ကဘယ်စီရောက်သွားတော့အဲနတ်ပြည်စီစိတ်ကဥတည်သွားတာတထေးကြီးဖြစ်ရဘာလို့ဤဆိုစိတ်ကဘယ်ရောက်သွားတော့ တရေဖြစ်ရေးစီရောက်သွားတာပစ္စည်းဥစ္စာပေါ်များပြီးပေါ်သမျှပေါ်များသမျှပစ္စည်းကိုသူတစ်ပါးလှူနိုင်တန်းနိုင်ရပါလို့ဤဆိုရင်စိတ်ကအဲသူတစ်ပါးလှူနိုင်တန်းနိုင်ရေးပဲရောက်မသွားဘူးလားအဲ့ဒီတိုင်းပဲပစ္စည်းဥစ္စာပြည့်စုံတာနဲ့အမြတရားသိအောင်တရားကိုကျင့်ကြံပွားများအထုတ်နိုင်ရပါလို့ဤလို့စိတ်ဥတည်ထားလိုက်တဲ့အခါကျတော့စိတ်ကအဲ့ဒီတရားစီရေးအတွက်ရောက်မသွားဘူးလား ဥတည်သွားတော့အဲ့လိုဆိုရင်သူတရားတရေအတွက်ကျင့်တော်မယ်လိုက်နာတော်မယ်ကျင့်ကြံတော်မယ်ဒီလိုဆိုလို့ရှိရင်တရားသိမယ်တရားနည်းနည်းသိရင်နည်းနည်းချမ်းသာတယ်များများသိရင်များများချမ်းသာတယ်ဟုတ်တယ်မလားဒီတော့ဒါနပြုတဲ့အခါမှာမိမိလိုရာကို စုမနှောင်းမဲနဲ့လှူခြင်းလို့လှူလိုက်တယ်ဆိုရင်တော့ အဲ့ဒီဒါနနဲ့တူတဲ့အကျိုးကိုအကြောင်းအကျိုးသဘာဝအားလို့ဆိုတာပေးမယ်ဆိုကြပါစို့ပိုက်ဆံနေသိပ်ပေါ်နေတယ်ငါဖြစ်ကြောင်းတစ်ဆောင်ဆောက်လှူအောင်မှာပဲဆိုပြီးတော့ပိုက်ဆံနေရှိတာနဲ့ကြောင်းတစ်ဆောင်ဆောက်လှူလိုက်တယ်သူစိတ်ထဲမှာဒီလှူကြောင်ဘာရွယ်ချက်ရလို့မရှိဘူးဘာစိတ်ဥတည်ချက်မှမရှိဘူးရှိလို့လှူခြင်းလို့လှူလိုက်တာပဲလှူလိုက်တော့ဒါနတော့မြောက်သွားတာမြောက်သွားတော့ကမ္မတရိခကဝိပါကမိမိလုပ်တဲ့အကျိုး အလုတ်နဲ့တူတဲ့အကျိုးပေးရဆိုသဖြင့်ဒီအကြောင်းအလှူဒါနကြောင့်သူဘာဖြစ်မလဲကြောင်းအိယာအိခန်းအိယာနေယာအိမ်ယာအစိုက်တီကောင်းကောင်းမွန်မွန်ပြည့်ပြည့်စုံစုံရာခြင်းဆိုတဲ့အကျိုးရမယ်တကယ်လို့သာသူဒီဒါနဒီကြောင့်လှူကြောင့်ငါဟာဝိပဿနာတရားပွားများအထောက်နိုင်ရပါလို့ဤဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးမဲ့ဉာဏ်ဖွညာရနိုင်ရပါလို့ဤလို့ အဲ့လိုတရားအသိရာရေးစီဒီဒါနကုသိုလ်စေတနာကြောင့်မိမိစိတ်ကိုဥတည်ထားလိုက်ရင်ဘာကြိုးရမလဲဟဲပစ္စည်းပစ္စည်းပြည့်စုံတာနဲ့အများသူเจ้าလူလိုစိတ်လဲသူမှဟိုအိယာအိခံပြည့်စုံတဲ့အကျိုးလဲရမယ်အဲ့ဒါပြည့်စုံတာနဲ့အများဝိပဿနာအာထုတ်ဖို့ရလဲစိတ်ဆန္ဒဖြစ်ပေါ်မယ်ဖြစ်ပေါ်တဲ့အတိုင်းလဲသူအာထုတ်မိမယ်အာထုတ်ပြီဆိုရင်တရားသိသလောက်မသိပေဘူးလား နည်းနည်းအာထုတ်နည်းနည်းသိများများအာထုတ်များများသိအဲအဲ့ဒီဘက်ကိုအကျိုးလာမယ်။ဘာကြောင့်လဲဆိုကိုကဆုတောင်းပြီးမိမိစိတ်ကိုဥတည်ပေးထားလိုက်တာဟုတ်။ဒါကြောင့်ဆုမတောင်းမဲနဲ့ဒီလိုပဲလှူခြင်းလို့လှူလိုက်တယ်ဆိုလို့ရှိရင်တော့ခုနပြောသလိုလှူတဲ့အလှူနဲ့တူတဲ့အကျိုးကိုအကြောင်းအကျိုးသဘာဝအလျော်စွာရတယ်။မိမိကထူးထူးခြားခြားဘက်ကိုဥတည်ထားမယ်ဆိုလို့ရှိရင်အဲ့ဒီဥတည်တဲ့အကျိုးကိုလည်းရတယ်။ အကြောင်းနဲ့တူတဲ့အကျိုးကိုလည်းရတယ်ခတ်တယ်မလားအဲ့ဒါကြောင့်ဘယ်အခါလှူလှူလှူတဲ့အခါမှာတော့တရားသိရေးကိုအာယုံပြုပြီးလှူဖို့လိုတယ်ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်ရပါလို့ဤဝိပဿနာအသိမဲ့အသိဖူသည်သိရပါလို့ဤတရားမသိသမျှတော့ဆင်းရဲတယ်တရားမသိသမျှတော့ဆင်းရဲတာ ဘုန်းကြီး82ခုနှစ်ကကနေဒါနိုင်ငံသွားတော့ကနေဒါနိုင်ငံကဒေါက်တာတကာတယောက်သူကသူ့အကြောင်းအရာသူပြောတဲ့သဘောပါပဲတပည့်တော်အရင်နယူးယောက်မှာလှုပ်လှုပ်ပါတယ်ဗျာတဲ့နယူးယောက်မှာတပည့်တော်စိတ်တစားဆေးရုံဆေးရုံဘွဲမှာလှုပ်ရပါပါတယ်တဲ့ဆေးရုံပင်မဆေးရုံကြီးကအကြီးပဲတဲ့အဲ့ဒီနယူးယောက်ပေါ်မှာရောနယူးယောက်နဲ့ အနီးပါးမှာရောဆေးုံပွဲတွေက9ရုံရှိတယ်တဲ့စိတ်တစဆေးရုံဘလို့လူတွေကုတာဟုတ်ကဲ့လားအဲ့ဒါသူကဘယ်နဲ့ဆက်ပြောလဲလို့ဆိုတော့အဲ့ဒါလို့ဆေးရုံခွဲရတာတခြားမဟုတ်ဘူးဗျာတဲ့ဆေးရုံကြီးမှလူမဆန့်လို့တဲ့အဲ့ဒါကြောင့်ဆေးရုံ9ရုံခွဲပြီးတော့ကုရတာတဲ့အဲ့ဒီဆေးရုံ9ရုံကိုလောက်တလားဆိုမလောက်ဘူးမဆန့်ဘူးဗျာတဲ့အဲ့တော့တပည့်တော်က ဆင်ခြင်မိတယ်တဲ့ငါတို့နိုင်ငံဒီလောက်အယူမများပါဘူးဒီတိုင်းကအယူများလိုက်တာဘာကြောင့်များများပါလိမ့်မလဲလို့သူဆင်ခြင်ကြည့်တော့သူအချက်နှစ်ချက်တွေ့တယ်တဲ့တပည့်တော်နိုင်ငံကဗျာတဲ့ဆိုကြပါစို့ပစ္စည်းဥစ္စာရဖို့ရအတွက်ပစ္စည်းဥစ္စာ စုဆောင်းတယ်ဒါမဲ့ပစ္စည်းမဖြစ်ဘူးဆိုကြပါစို့ကုံရှုံးတယ်ဆိုကြပါစို့ဒါမှမဟုတ်ဘူးပစ္စည်း တခုတည်းများအလူခံရတယ်ဆိုကြပါစို့တဲ့တပည့်တော်တို့မှာ ဖြေစရာရှိတယ်ဗျာတဲ့ဘလို့လဲဆိုတော့တဲ့ဩငါကအရင်ဘဝကသူမြတ်ပစ္စည်းလူခဲ့လို့ခိုးခဲ့လို့ဒါပြန်ပြီးတော့အဲ့ဒီအကျိုးခံရတာပဲအဲ့ဒါလို့ဖြေလိုက်လို့ရှိရင်စိတ်သက်သာရရတော့ရောဗျာတဲ့သူတို့စီမှာအဲ့လိုဖြေစရာမရှိဘူးဗျာတဲ့ဟဲ့လားပစ္စည်းရအောင်လည်းပဲ ရုပ်ပစ္စည်းတိုးတက်ရေးကိုအတင်းရှေ့ရှုနေတဲ့နိုင်ငံဆိုတော့တိုးတက်ရေးပဲအတင်းလှုပ်နေလှုပ်လို့မလို့အဲ့ဒီပစ္စည်းရှုံဆုံးမြန်ပြီဆိုဆုံးရှုံမြန်ပြီဆိုလို့ရှိရင်လည်းအဲ့ဒါစိတ်တွေကြောင်ချောချဖြစ်ကုန်ကြတော့အဲ့ဒါနဲ့ပဲအယူဆေးုံတွေကအယူတွေပြည့်နေတာဗျာတဲ့နောက်တစ်ခုဟာတဲ့တပည့်တော်တို့စီမှာတဲ့လူတယောက်ကိုဆွေတဲ့မျိုးတွေကသေးသွားတယ်မိသားစုတွေကသေသွားတယ်ဆိုလို့ရှိရင်ဩ သင်္ခါရပဲသင်္ခါရတရားဆိုတာမမြဲဘူးဒါကြောင့်သင်္ခါရတရားအရာသိတာပဲလို့နှလုံးသွင်းဆင်ញင်လိုက်တယ်ဆိုလို့ရှိရင်တက်တာပါတယ်ဗျာတဲ့ဒါတော့ဘူးဆွေးမှုမဖြစ်ပါဘူးတဲ့အဲ့လိုတပည့်တော်တို့စီမှာအဲ့လိုဆင်ញင်စရာတရားအသည့်တွေဒါတွေရှိတဲ့အတွက်သူတို့စီလောက်တပည့်တော်တို့စီမှာအယူမများဘူးဗျာတဲ့သူနှစ်ချက်ပြောတယ်အဲ့ဒီလူပြောတာအံ့ဩစရာကောင်းတယ်ဒီလူဟာ ကနေဒါမရောက်ခင်အမေရိကမရောက်ခင်ဗမာပြည်တုန်းကလက်ဝဲမှာတကယ်လက်ဝဲစစ်စစ်ဖျားမယုံတရားမယုံသံဃာမယုံအဲ့ဒီကြမှာယုံသွားတာသူများနိုင်ငံရောက်မှယုံသွားတာဒီတော့ဆလိုတာကအခုနသူပြောတဲ့ဆင်ញင်စရာတွေဆိုတာအဲ့ဒီသဘောကို မသိဘဲနဲ့ဆင်ញင်လို့ရမလားမရဘူးဒီသဘောကိုသိမှနားလည်မှဆင်ញင်လို့ရတာအဲ့ဒီသိတယ်နားလည်တယ်ဆိုတာတရားအသိပဲမဟုတ်လားအဲတရားအသိပဲဒါကြောင့် တရားသိရင်စင်ញင်ဓာတ်နှလုံးသွင်းဓာတ်စိတ်ထားဓာတ်နေဓာတ်ထိုင်တတ်တဲ့အတွက်ချမ်းသာတယ်ဒါပြောတာမဟုတ်လားတရားမသိရင်နည်းနည်းလေးဖြစ်ဖြစ်ဒုက္ခရောက်တယ်ဆိုရင်ပဲအကြီးအကျယ်ဆင်းရဲတယ်ဒါပေမဲ့ဗုဒ္ဓဘာသာနိုင်ငံမှာရှိပေနေပေမဲ့ဗုဒ္ဓဘာသာနိုင်ငံမှာနေတိုင်းတရားသိသလားမသိဘူးနော်တရားပဲလိုက်စားမှပဲတရားသိတာ မနစ်ကယူရီးယားမှာတကားတယောက်ယူရီးယားမှာတော့သူတို့ stock ဈေးကွက်ရှိတာကိုရှယ်ယာတွေရောင်းတဲ့ဈေးကွက်အဲ့ဒီမှာ stock share အဲ့ဒါတွေရောင်းတဲ့အခါရောင်းကြဝယ်ကြတဲ့အခါကျတော့ဟိုအမြတ်ရအောင် ဆိုပြီးတော့ဘလောက်ဝယ်လို့ရှိရင်ဘလောက်မြတ်လိမ့်မယ်ဆိုပြီးတော့ဒီလိုမှန်းပြီးဝယ်ကြအဲ့လိုဝယ်ပြီးပြန်ရောင်းတယ်ပြန်ရောင်းတဲ့အခါတချို့လည်းပဲ မြတ်ကြပါတယ်မြတ်တဲ့အခါကျတော့လေမြတ်မြတ်မြတ်တဲ့သိမ့်ချီတန်းချီမြတ်ကြတာကိုအဲဗမာပြည်မှာတော့အဲ့ဒီဈေးကွက်ကရှေးကလည်းမရှိခဲ့သေးဘူးအခုလည်းမရှိသေးဘူးနောက်ဘရော့ရှိမလဲတော့မသိဘူး stock share ဈေးကွက်ဆိုတာအဲ့ဒါတကားတရားအဲ့ဒီ stock share ဈေးကွက်မှာဘလောက်ရှုံးတယ်လဲဆိုတော့ဘတ်10သန်းရှုံးတယ်ဘတ်10သန်းရှုံးတယ်ဘတ်10သန်းရှုံးတာသူ့ရုံးခန်းထဲမှာပဲ ချက်ချင်းသူ့6လုံးမျိုးနဲ့သူနှစ်ထင်ပြစ်ပြီးတတ်ပြီးသေးသွားတယ်။ဘာဖြစ်လဲ။တရားမသိလို့ပေါ့။တရားသိလို့ရှိလို့ရှိရင်ဩငါရလာတဲ့ပစ္စည်းဟာတနည်းနည်းနဲ့ကုံရခမ်းရပျက်စီးရတာဟာတဘာတဘာဝပဲအခုပျက်စီးပြီမယ်လို့ငါကြိုးစားလို့ရှိရင်နောက်ဒီပစ္စည်းကဖြစ်နိုင်သေးတာပဲဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆင်ញင်နှလုံးသွင်းပြီးဖြေနိုင်ရင် ကိုကိုကိုတတ်သေးပါမလားမသေးဘူးထိုင်းနိုင်ငံဟာဗုဒ္ဓဘာသာနိုင်ငံဒါပေမဲ့လို့အဲ့ဒီလူ တရားမလိုက်စားဘူးဒါကြောင့်မလို့တရားမသိဘူးမသိတဲ့အတွက်အဲ့ဒါကိုကိုကိုတတ်သေးတာအဲ့လောက်ကြောင်ဆင်းရဲတယ်ဘာလို့ဆင်းရဲလဲတရားမသိလို့ဟုတ်ကဲ့လားအဲ့ဒါကြောင့်တရားသိဖို့ကသိအရေးကြီးတယ်ဘုန်းကြီးတို့များကြွားတာတော့မဟုတ်ပါဘူးပြောပြရစီဟမ် ဟောပြောရမလားလူမှန်းသိတဲ့အရွယ်ကစပြီးတော့အခုအချိန်ထိစိတ်ဆင်းရဲတယ်ဆိုတာတစ်ခါမှမရှိခဲ့ဘူးလူမှန်းသိတဲ့အရွယ်ကစပြီးတော့ចောင်းသားဆိုကြပါစို့အဲ့ဒီအရွယ်ကစပြီးခုချိန်ထိစိတ်ဆင်းရဲတယ်ဆိုတာမရှိခဲ့ဘူးဘာကြောင့်လဲလို့ဆိုတော့ငယ်ငယ်ကစိတ်မဆင်းရဲခဲ့တာတော့အရင်ဘဝကစုဆောင်းလာတဲ့အသည့်ဓာတ်ခံလဲပါတယ်နဲ့တူတယ် မိဘဆရာသမားတို့ကသင်ကြားပြတဲ့အသည့်ဓာတ်ခံလဲပါရနဲ့တူတယ်ကိုယ်တိုင်တော့ဖြစ်ရင်အသည့်မရှာဖွေမစူးစောင်းမိသေးပါဘူးအဲ့ဒီချိန်ကဘာဖြစ်ဖြစ်အသင့်တဲ့နှလုံးသွင်းတတ်တယ်ဘလောက်အပြစ်နဲ့တွေ့တွေ့ဘလို့အခက်ခဲနဲ့တွေ့တွေ့အဲ့ဒါအသင့်တဲ့စဉ္ညာနှလုံးသွင်းတတ်တယ်ဘုန်းကြီး80ခုနှစ်ကထင်တယ် ဟိုရင်ကအာ80 90ကို80 81ခုနှစ်ကနဲ့တူတယ်သာသနာရေးဦးစီးကရေဒီယိုမှတရားဟောဖို့ပင့်တော့ရေဒီယိုမှတရားဟောတာအဲ့ဒီမှာဟောတာတရားဟောခြင်း16မိနစ်ပဲကြာပါတယ်ဗုဒ္ဓနိကြချမ်းသာစွာနေထိုင်နေဆိုပြီးဟောတယ်အဲ့ဒီစာအုပ်ကလေးအဲ့ဒါလေးတွေအဲ့ဒီတော့က996မှာ တရားတစ်ပုဒ်80မှတရားတစ်ပုဒ်82ခုမှတရားတစ်ပုဒ်ရေဒီယိုကနေဟောတာတော့တရားသုံးပုဒ်ရင်ကတော့စာအုပ်ကလေးတွေရိုက်ပြီးရောင်းပါတယ်စာအုပ်ကလေးတွေတထောင်တထောင်တထောင်နဲ့တော်တော်များများရိုက်တယ်ခုကုန်းနေတယ်အဲ့ဒါလေးတွေပြန်မရိုက်ရသေးဘူးနောက်ဆုံးမှအဲ့ဒီတရားသုံးပုဒ်ပေါင်းပြီးတော့အဲ့လိုလဲတထောင်ထုတ်တယ်ဒါလဲကုန်းနေကြာပါပြီဘုံတော်မှာ၄၅၆နှစ်ရှိနေပြီအဲ့ဒါပြန်မရိုက်ဖြစ်ဘူးဒါလေးတွေပြန်ပြီးတော့ရိုက်ဖို့စိတ်ကူပါတယ်အဲအဲ့ဒီထဲမှာ ဗုဒ္ဓနိယချမ်းသာစွာနေထိုင်နေဆိုတာပါတယ်အဲ့ဒီထဲမှာနေသုံးနည်းတဲ့ကတနည်းကဘုန်းကြီးဗာပြောထားလဲလို့ဆိုတော့ယောနိသောမနတိကာရသင့်တဲ့အောင်ဆင်ញင်နှလုံးသွင်းခြင်းအစဉ်ပြေအောင်ဆင်ញင်နှလုံးသွင်းခြင်းကုသိုလ်ဖြစ်အောင်ဆင်ញင်နှလုံးသွင်းခြင်းဆိုတာအဲ့ဒါထည့်ပြောထားတယ်အဲ့တော့အဲ့ဒီထဲမှာအစဉ်ပြေအောင်ဆင်ញင်နှလုံးသွင်းခြင်းဆိုတာ ဘုန်းကြီးကပုံစံလေးတစ်ခုထုတ်ပြထားတယ်ဘုန်းကြီးရှစ်နှစ်သားလောက်ကမိဘမအေကကလေးဘာဝလူကြီးလူရဝิญဉ်လို့ရေခတ်ခြင်းတော့ရေအိုးလေးသေးသေးကလေးနဲ့လိုက်တဲ့ရေအိုးရွယ်ဝယ်ပေးတယ်ဝယ်ပေးတော့ရေရင်းသားရေခတ်ခတ်ပြီးတော့အိမ်ပြန်အဲ့ဒီရေအိုးလေးတွေကရေရေအိုးရေတဲ့အိုးတဲ့လောင်းပြီးတော့တခါရေရင်းပြန်ခတ်နဲ့သိပ်ပြောတယ် ပြောတာထုံးစံတိုင်းပေါ့တဘာဝအတိုင်းပေါ့ဟဲ့ငါလူကြီးတွေလိုပဲငါရေခတ်နိုင်ပြီပေါ့အဲသိပြောတယ်ဒီကြိမ်တော့ရေတွင်းမှာလူကြီးတွေကရေအိုးတဲ့ရေထက်ပဲရေပြည့်ရောပြည့်တော့ဘုန်းကြီးကရေအိုးလေးနှခမ်းကဆွဲပြီးတော့ပခုံးမမတင်လိုက်တာလက်ထဲမှာရေအိုးနှခမ်းကအခွေလိုက်ပါလာတယ်အောက်ကအုံကပွင့်ပြီးတော့ဂွမ်းဆိုသွားရောခွဲသွားရောအာပေါ့ရှင်းနေသားလောက်ပဲအဲ ကြည့်မယ်ဆိုလို့ရှိရင်အမတန်နှစ်သက်နေတဲ့အိုးအမတန်နှစ်သက်နေတဲ့အလုတ်အဲ့ဒါဒီလိုပျက်စီးသွားတယ်ဆိုလို့ရှိရင်ကျူးကျူးပါအောင်ကလေးသဘာဝအရာထိုင်းပြီးတော့ငိုယုံကြည့်တာပဲဟာဖုံကြီးမငုံမိဘူးအဲ့ဒါလေးစိတ်ထဲအမှတ်တင်နေသတိရတယ်မငုံမိဘူးလက်ထဲလည်းအိုးကအခွေလိုက်အိုးနှခမ်းကပါလာရောပါးစပ်ကဘလို့ထွက်သွားလဲဆို အိုးအိုးကွဲတော့လေကရွတ်တော့ရသေးတာပဲလို့ဆိုတာကရွတ်ဆိုတာဘုန်းကြီးတို့တက္ကရာကမသိချင်မှသိမှာအိုးငိမ်အောင်အောက်ကနေပြီးခံရတဲ့အခွေကို ကရွတ်ခေါ်တယ်အဲ့ဒီအိုးနှခမ်းကိုနည်းနည်းကွဲတာလေးရှောက်ညှိပြီးတော့အောက်ကခံလိုက်အပေါ်ကအိုးတစ်လုံးတက်လိုက်ရဲ့အဲအဲ့ဒီအိုးကငြိမ်နေတာပဲအဲအဲ့ဒါကြောင့်စိတ်ထဲကဖြစ်လဲဖြစ်တယ်ဖြစ်တဲ့တိုင်းလဲအိုးအိုးကွေးတော့လဲကရွတ်တော့ရသေးတာပဲလို့နှုတ်ကလည်းထွက်သွားတယ်စိတ်ကလည်းအဲ့ဒီတိုင်းပဲ ပြီးတဲ့အခါကျဒီကရုပ်ကလေးအခွေလေးယူသွားပြီးတော့အဲ့ဒါအချွန်တက်ကလေးတွေလျှောက်ပြီးအုတ်ကလေးနဲ့ဖဲ့ပြီးချိုးညှိလိုက်ညှိလိုက်ပြီးတော့အိမ်ပြန်ယူသွားအိမ်ကြတော့အမေပြောတော့ပေါ့အမေအိုးကွက်သွားပြီးတလုံးဝယ်ပေးအောင်ဆိုတော့ကိုသားကိုချစ်တော့ဝယ်ပေးတာပေါ့ဝယ်ပြီးတော့အိုက်ကရုပ်ကလေးကိုအိမ်ပေါ်မှာအိမ်ကျစ်ပြမှာချနောက်တလုံးနဲ့သွားပြီးရေခတ်ခတ်ပြီးတော့အဲ့ဒီကရုပ်ကလေးပေါ်တင်းသဘောကိုကြားလို့ gain မပြောကြလဲ ဖြစ်လာတဲ့အခြေအနေသို့မဟုတ်ဆုံးရှုံးမှုပျက်စီးမှုပေါ်မှာမကောင်းတဲ့ဘက်ကမကြည့်ပဲနဲ့အကောင်းတဲ့ဘက်ကကြည့်ပြီးတော့အစဉ်ပြေအောင်နှလုံးသွင်းခြင်းအပြင်ပါရနိုင်ချမ်းသာရနိုင်တယ်အဲ့ဒါတရားသိရင်ဖြစ်တယ်ဟိုတုန်းကတော့ဘုန်းကြီးကတော့တရားသိလို့တော့မဟုတ်ဘူးသို့တော့အဲ့ဒီဓက္ခံလေးတော့ပါသလားတော့မသိဘူးနောက်ကျမှအခုမှပြန်စဉ်းစားကြည့်တဲ့အခါကျတော့ဒီသဘောလို့နားလဲတယ် အဲ့ဒါလေးအဲ့ဒီဗုဒ္ဓနိကြချမ်းသာစွာနေထိုင်နေမှာဘုန်းကြီးပြောထားတယ်ယောဂီတို့နာခြင်းရဲ့အဲ့ဒီတရားဖွင့်ပြဟိုရင်ကဆက်ကွေနဲ့တော့ဖြစ်ရှိတယ်16မိနစ်ကြာတယ်အခုတော့ဖွင့်မပြနိုင်ဟုတ်ကဲ့လားဘယ်တော့ဖွင့်ပြရမလဲဘယ်တော့မှမပြပါနဲ့ဖေဟာဟမ်ထားပါစို့သုလနာဘုန်းကြီးဆိုချင်တာကတော့ တရားသိရင်ချမ်းသာတယ်တရားမသိရင်ဆင်းရဲတယ်နည်းနည်းသိရင်နည်းနည်းချမ်းသာတယ်များများသိရင်များများချမ်းသာတယ်နာတရားသင်တရားသိရင်သိသလောက်ချမ်းသာတယ်ကိုယ်တွေတရားသိတယ်ဆိုရင်တော့ပြောစရာမလိုတော့ဘူးချမ်းသာတာအဲဒါကြောင့်ဒါနပြုတဲ့အခါမှာတရားသိရည်ရွယ်ပြီးတော့ဒီကနေ့ပြုရတဲ့ဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ ဆင်းရဲငြိမ်းချမ်းသတိပဋ္ဌာန်အကျင့်ကောင်းအကျင့်မှန်တွေကျင့်ကြံပွားများအထောက်နိုင်ရပါလို့ဤကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလဲဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့ဘုန်းကြီးအမြဲတမ်းဆုပေးတယ်ဆုတောင်းစေတယ်အဲသတိပဋ္ဌာန်အကျင့်မှန်တို့ကိုကျင့်နေဆိုရဲကတရားသိရင်မဟုတ်ဘူးလားပစ္စည်းပစ္စည်းပစ္စည်းပစ္စည်းတွေပြည့်စုံနေပြီးတော့တရားမသိဘူးဆိုဒီပစ္စည်းပစ္စည်းတွေကြောင့်ပဲစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်နေရတယ် အဲတရားသိပြီဆိုလို့ရှိရင်ဒီရှိတဲ့ပစ္စည်းတွေကတရားသိရေးအတွက်အကြောင်းထောက်ပံ့ပြုတယ်စိတ်ချမ်းသာကိုချမ်းသာရေးအတွက်အကြောင်းထောက်ပံ့ပြုတယ်မဟုတ်လားဒါကြောင့်ဒီကနေ့လည်းပဲအလှရှင်များမိမိတို့လှူဒန်းရတဲ့ဆွမ်းခဲပွဲပေါ်စဉ်ချူချင်းရတာဖျားဖျားလှူဒန်းရတဲ့ဒါနကုသိုလ်ဆွမ်းသင်္ကန်းကြောင်စေပစ္စည်းလေးပါလှူဒန်းရတဲ့ဒါနကုသိုလ်ဒီကုသိုလ်ကောင်းမှုဆင်းရဲခတ်တဲ့ငြိမ်းရနိဗ္ဗာန်အထိနိဗ္ဗာန်ချမ်းသာအထိချမ်းသာဟု